နိဗ္ဗာန်အကြောင်းကြည်ကောင်းစေရအနေနဲ့ပေါ့သူကြီးသုတုတဖြစ်ဖို့ရှင်းလင်းကြကြတာဒီအနေနဲ့ရှားသွားပါဘူးသူကကိုယ်ရင်ကိုယ်ရဒီစမပြဖြစ်နေတဲ့ဘုဒ္ဓခေါ်တဲ့ကျောင်းတိုက်ဆိုင်မျိုးမှာဖြစ်နေတဲ့ယုံနာတရားတွေဒီကရတရားတွေအဲဒီဘုဒ္ဓကနေပြီးတော့ အဲ့ဒါလေးကြီးရသွားပြတ်သွားတဲ့အငိမ့်တော့ကိုအိယာမရဖွေရနဲ့မတွေ့သေးဘူးဆိုရင်တော့နိဗ္ဗာန်အကြောင်းပြောတာတော့မလွယ်တော့ဘူးဆရာကိုယ်တိုင်ကိုကြအထုတ်ကြည့်မှာပဲကြည့်နိုင်တာပါပဲဒါတော့အဲ့ဒါနဲ့ဆက်ပြီးတော့ရှင်ကမင်းကြီးကရှင်နာကရှင်နာကိုနိဗ္ဗာန်ဆိုတာဘယ်လိုပါလဲ သူ့မှာအရှင်းတန်တာရှိပါလားဘယ်လိုပါလဲဘယ်လိုလုပ်ကြည့်ရလဲဆိုတာဟောလေဒီကုမုံများဆိုတာသူခုပါလဲမိရမြတွေကိုရှင်နာကရှင်နာကအကြောင်းရုပ်တွေပြပြီးတော့ဖြည့်ချထားတဲ့အချက်တွေတော်လေးရှိပါလားစိတ်တွေကစိတ်တော်တဲ့အချက်ကလေးတွေလည်းရေးပြီးတော့ အလေးအချိန်နေလဲပါလေနည်းနည်းသိကြပါအောင်လေကိုမသိသေးရတဲ့လက်တွေ့မသိသေးတဲ့သဘောကိုလက်တွေ့အနေနဲ့ရှင်းလင်းကြရတာကတော့သိတော့မလို့ပါဘူးမခံစားမှုရဲ့အာရုံကိုကိုယ်တိုင်ခံစားမှုရဲ့အနေရောက်သွားအောင်လက်တွေ့ရှင်းလင်းကြပြလို့ကတော့ဒီလိုကိစ္စပါပဲ ဒါပေမဲ့လို့ရှိနေလောက်တဲ့နည်းလေးတွေနဲ့နိုင်ရှင်ပြလို့ရှိရင်နိဗ္ဗာန်မတွေ့ဘူးတဲ့ပုဂ္ဂိုလ်ရဲ့နိဗ္ဗာန်ရှိတယ်ဆိုတာကနည်းနည်းတော့အရေးစားမိခံမှပြီးတော့သိလို့ရပါတယ်။ဒါကြည့်ဒီနာမည်ကြီးကရှင်နာကရှင်နာကိုမေးလို့ရှင်နာကရှင်နာဖြေကြတဲ့အချက်ကလေးပေါ့လေ။ဒါကြည့်ဒီနေ့ထုတ်ပြပါမယ်။ ဘဝရည်လို့ဖြစ်လာပြီဆိုလို့ရှိရင်ကိုယ်ကတော့ကောင်းလာရင်လည်းညီညီကြားရင်လည်းစားရင်ရှိကြည့်သိကျင်တာပါပဲကောင်းတဲ့ကောင်းတာတွေလည်းပဲလူလာတာပါပဲကောင်းပြီဆိုတဲ့ဟာတွေလည်းပဲလူလာတာပါပဲဒါပေမဲ့လို့ကိုယ်ထင်လို့မဟုတ်ဘူးဆိုတော့ကြည်နာလေရပါတယ်ဘောဖြစ်ခြင်းမှာအကောင်းကြီးရှိတယ်အဆိုးကြီးလည်းရှိပါတယ် အကောင်းနဲ့အဆိုးတစ်ခုကြားတဲ့အခါအလေလက်ခံစားရတဲ့သဘောလေးလည်းရှိပါတယ်။ဘယ်လိုပဲဖြစ်စေအဲ့ဒီလိုဘဝနဲ့နေရတဲ့ပုဂ္ဂိုလ်ဟာအဆိုးနဲ့တွေ့တဲ့အခါမှာမနှိမ့်လို့ငြင်းဝေမကြိုက်နိုင်လို့အကောင်းကြီးကိုလည်းပဲဆက်လက်ပြီးတော့မခံစားနိုင်ပါဘူး။ အလဲလာသဘောခံလည်းပဲဒါတော့လည်းရိုးသွားတာပါပဲဒါကြီးကျုံးရတာဒီတော့ကိုယ့်ဘဝကိုဖြောဖြေတဲ့အနေနဲ့ဝင်အမျိုးမျိုးကြောင်းပြီးတော့ပုဂ္ဂိုလ်ကိုပဲနှိမ့်သိနေရတာပါပဲတမျိုးမကောင်းလို့ရှိရင်တမျိုးကြောင်းကြောင်းပြီးတော့နှိမ့်သိရတဲ့ပြုနေရတဲ့တာဝန်တွေကနည်းတဲ့တာဝန်တွေမဟုတ်ပါဘူးကောင်းဝင်ဆိုတဲ့ဟာတွေကိုကိုယ်စိတ်ကြိုက် ခံစားပြီးတော့လည်းပဲဇာတော့လည်းငူးနေတာပါပဲ။ရုပ်ရှင်ကြိုက်နေတဲ့ပုဂ္ဂိုလ်ဟာသမဏသံလကောင်းတဲ့ရုပ်ရှင်ဖြစ်စေတာကိုတစ်ခါကနှစ်ခါသုံးခါလည်းပုံကြည့်ပါဦး။ကိုယ်ကြလို့ရှိရင်ရိုးသွားပါပြီ။မရိုးခင်စိတ်ဆန်းလုံးခံပါတော့အရသာရှိတယ်လို့ပြောပါလိမ့်။ဇာတော့လည်းရိုးသွားတော့အဲ့ဒီမှာအရသာမရှိတော့အရသာမရှိတော့မကောင်းတယ်လို့ဖြစ်သွားတာပါ။ရှားရှား ကောင်းကင်ဒီဆက်ထားတဲ့အရာတွေလည်းပဲဒီတိုင်းပါပဲဒါတော့ယူလို့ယူတော့ပြင်းလာတော့ပါတော့ဒီတော့မကောင်းတာကလေးတော့မဆုံးရင်တော့အထူးပြောချင်စီကောင်းတာကိုတော့မှတကယ်တော့မဆုံးရင်တော့ဘူးอืมအဲ့ဒီခါကြီးအတွက်သွားအမဆုံးတွတ်ဆုပ်တဲ့သဘောကြီးဖြစ်လာတယ်သွားကြီးကုန်ခါပြီးတော့ပြင်မှလွမ်းနေလာတာပဲအဲ့ဒီခါကျလို့ရှိရင်ဘာမှမလုပ်ချင်တော့ဘူး အနာယူကျင်တော့တာပဲအနာယူမှပဲဘဝဖြစ်စဉ်ကြီးကသက်တမ်းလဲဆိုတာကိုလည်းသင်ပြီးလာတာပါတော့အဲတဏှာဤနာယူလိုက်ကြည့်တဏှာဤငြိမ်းချမ်းတာပဲတဏှာဤနာယူလိုက်ကြည့်တဏှာဤငြိမ်းချမ်းနေတာပဲလေးနာရီတော့အနာယူလိုက်ကြည့်လေးနာရီငြိမ်းချမ်းနေတာပဲသွားအမထုတ်သွတ်ထုတ်ပြီးတော့သွားဒီခုန်ဆန်းပြီးတော့ပြန်မတဲ့အခါမှာ ဘယ်လောက်ပဲကောင်းတဲ့အာရုံရှိရှိလာဘူးအဲ့ဒီအာရုံကအဲ့ဒီပုဂ္ဂိုလ်ကိုသူ့ဘက်ပါအောင်မဆွဲဆောင်နိုင်တော့ပါဘူးအနာယူဖို့ပဲဒီပုဂ္ဂိုလ်ကစိတ်ဆောနေတော့တာပါပဲအဲ့တော့အနာယူတဲ့အခါမှာဒီရဲ့အိယာပေါ်မှာနှိမ့်ချက်ရဲ့အိပ်ကြော်နေတဲ့အခါမှာစိတ်သာထိတ်ရှားတဲ့ခံစားမှုဆိုတာဘာမှမရှိပါဘူးမြင်ကောင်းနေမြင်ပြီးတော့ ထိတာခြင်းထိတာတဲ့ခံစားမှုမရှိတာရွှဲတဲ့တန်လေးတွေနောက်ထောင်ပြီးတော့ခံစားမှုမရှိစိတ်ခမ်းထဲမှာဘလောက်ပဲသိကြံဖွင့်ကြတဲ့အနတ်နေရှိနေပြီပဲလို့အဲ့ဒီအနတ်နေရှိဆက်ပြီးတော့ကောင်းလိုက်တာဆိုတော့ခံစားမှုမရှိချွတ်တိသဗ္ဗငါကကိုစိတ်ကြိုက်အရသာမရှိတာတော့အထူးပြောကြမရှိတော့ဘူးဘလောက်ပဲဣစိတ်ငြိမ်ရောတဲ့အဲ့ရပုံမှာအိပ်ရပြီမယ်လို့ ရှိရတွေ့ရတာကောင်းလိုက်တာဆိုတာကလေဒီလိုမျိုးခံစားဖို့ရှိတာထင်ရှားတဲ့ခံစားမှုမရှိပါဘူးစိတ်အမြင်ကြအနာစားအရာကအရှိအတွေ့ပြီးသားတဲ့စိတ်ကူးတော်မှမရှိတော့ပဲနဲ့ငြိမ်းချမ်းပြီးတော့နေတာပေါ့အဲဒီလိုလေးချက်ချက်အိပ်ပြောပြီးတော့ထလာတဲ့ခါမှာအဲ့လိုကောင်းလိုက်တာဆိုတာကိုရှိကြည့်လိုက်ပြီးတယ် ကောင်းလိုက်တာဆိုတဲ့စကားဆောက်လို့ရှိရင်သူကအကောင်းရှိနေပြီဆိုတော့ရှင်းရှားပါတယ်။သို့တော့အဲ့ဒီအကောင်းကိုရှင်းလင်းပြသမှာဆိုလို့ရှိရင်တော့ရှင်းလင်းတော့ပြလို့မရဘူး။ရှင်းလင်းပြလို့မရတဲ့အတွက်မရှိဘူးလို့လည်းပဲငြင်းလို့မရပါဘူး။မရှင်းနိုင်တဲ့အတွက်မရှိဘူးလို့ငြင်းလို့မရတယ်လို့ပေါ့လေ။ရှင်းပြသမှာဆိုလို့ရှိရင်လည်းဒီငြင်းကြတဲ့ချမ်းသာ ရှေ့ကြဖို့ဖြစ်ပါတယ်ဒီတော့ကိုယ်တိုင်ကိုကြအနာကြီးရှိပါလားလို့ဒီလိုဖြေပေးဖို့ကလွယ်လို့ဒီပြင်ဘာမှမရှိတော့ပါဘူးကိုလေးကညီမနှစ်ယောက်အဲကတယောက်ကအိမ်တော်ပြီးတယ်တယောက်ကမပြီးသေးဘူးဒီနောက်ရတာဘယ်လိုလုပ်လို့အိမ်တော်မပြီးသေးတဲ့အမကမေးကြည့်တဲ့အခါမှာအမကြီးကအိမ်တော်ပြီးပြီးပြီးပါလိမ့်မယ်ဆိုတော့အဲဒီလိုရှိရမှာပါပဲအခု

ကိုယ်တိုင်ကိုယ်ကျသိလာလို့ရှိရင်ဒီဖြစ်စဉ်ပေါ်မှာငြင်းဝင်လာတော့ပါပါပဲအဲဒီဖြစ်နေတာကမကောင်းတော့ဘူးဖြစ်နေလို့ပဲကိုယ်လိုရှိတဲ့အားကြီးကျုံနေရတာပါဒီတော့မဖြစ်တာကောင်းတယ်ဆိုတာပေါ့လေနိဗ္ဗာန်ကိုညှော်မှလာတတ်ပါပါပဲဒီအတိအကျနေပြီးတော့နိဗ္ဗာန်ညှော်ခြင်းကနေပြီးတော့ပေါ့လေနိဗ္ဗာန်ကိုညှော်မှလာပြီးတော့ အဖြစ်သာကိုပဲဉာဏ်လို့ရဲ့စိတ်တွေဖြစ်လာတာပါအဲဒီခါကျလို့ရှိရင်ဆက်အားထုတ်တဲ့အခါမှာဘဝတ္တခေါ်တဲ့ဖြစ်စီကြီးလုံးနဲ့ဖြစ်စီကြီးကနေပြီးအဖို့တာဆိုတာပါအဲဒီလေဆက်ရောက်သွားတဲ့အခါမှာကိုယ်လည်းကိုယ်ကြောင့်သိပါပါတော့လူတွေဟာလူတွေမှာစိတ်နဲ့စိတ်ထားကကြောက်နဲ့တယောက်သူနဲ့သူတူကြတော့စိတ်ချင်းရတယ်မတူကြဘူး သာဓမ္မတာပါပဲအများစုကတော့ပောတကြိုက်ပြီးတော့အနည်းစုကတော့အပောတကြိုက်တယ်ပောတကြိုက်သူကအပောတကိုမုန်းတယ်အပောတရှိချိုက်သူကလည်းပဲပောတကိုမုန်းတယ်ကြီးဝေတယ်ဒီတော့အပောတကိုမကြိုက်တာကတော့ရှင်ရင်တုံးတရားပါတယ်ပောတကိုကြိုက်နေတာကတော့ရှင်ရင်တုံးတရားမပါဘူးအဲ့ဒီပုံမှာဖြစ်နိုင်တဲ့အဖြစ်တွေကို မမြင်သေးတော့အကောင်းကြီးအဟုတ်ကြီးထင်ပြီးတော့သာရတာပဲဆွဲလိုက်တာပဲအပုဒ္ဒကတော့ရှင်ရှင်လုံးတရားပฏิစေကရမလပါလေရှင်ရှင်လုံးတရားရှိတော့ဖြစ်နေတာဟာရှင်ရကြီးပဲဆိုတာပေါ့လေအဖြစ်ရှိလို့နောက်ပိုင်းမှာဖြစ်နေဆက်ပြီးတော့မဆုံးနိုင်တဲ့ဤမှုရှာတွေရှိတယ်ဆိုတာကောင်းကောင်းကြီးရှင်ရင်မိတယ် ချိန်ပြီးတော့အဲ့ဒီအဖြစ်ကိုအဖြစ်ပေါ်မှာပြည့်နေတော့မကြိုက်တော့ဘူးမဖြစ်တာရပ်သွားတာငြိမ့်သွားတာအဲ့ဒါကိုပဲနှိမ့်ချက်ကြတာပါပဲအဲ့တော့အမြင်ရင်းကမတူဘူးရှင်ရင်လုံးတရားမဲ့တော့အဖြစ်ကြိုက်တယ်အဲ့ဒီကရှင်ရင်လုံးတရားဆက်ကောင်ရှိလာပြီဆိုလို့ရှိရင်တော့အဖြစ်ကိုမုန်းပြီးတော့မဖြစ်ကိုနှိမ့်ချက်တယ်အဲ့ဒါပတ်ချပါတယ်ဒီတော့ ဒီစရတဲ့ဒီရောက်လို့ရှိနေတဲ့ဘဝဖြစ်စီရှိတယ်လို့ဘဝရှိဖြစ်စီလည်းပြတ်သွားတာငြိမ်းသွားတာရှိနိုင်တယ်ဆိုတာပါကုလောင်ဆဲမှုရှိလို့ရှိရင်အင်းချင်းချမ်းသာဖို့လည်းရှိနိုင်တယ်ဆိုတဲ့အရှင်လုံးတရားနဲ့အဲ့ဒီဘောဓဘောဟာကိုယ်ကလေ့လာကြည့်ရပါတော့အဲ့ဒီဘောဓဟာဘာတွေလဲဘယ်လိုလဲ ကျောင်းကျုပ်ဘယ်လိုဆက်လာပြီးတော့ဖြစ်နေတယ်လဲသူတို့ရဲ့ကျောင်းလဲပုံတွေကဘယ်လိုလဲဆိုတာပေါ့လေဆင်းတဲ့ဆင်းချင်းလေ့လာကြည့်လို့ရှိရင်ဒါလည်းကြည့်နိုင်ပါတယ်ဆင်းလာပညာရဲ့ဘာအစဉ်လာတဲ့မိတ်ချတာတော့ဒီဒီကြောင့်ဒီလိုဖြစ်နေတဲ့ငယ်လိုက်ကြားလိုက်နားလိုက်စားလိုက်ကြည့်လိုက်ကြည့်လိုက်ကိုယ်လိုက်စားလိုက်တောင်းလိုက်ငဲလိုက်ဒီစိတ်ကဖြစ်နေတဲ့ကောတာခေါ်တဲ့ဖြစ်စဉ်ကြီးကို လေ့လာကြည့်ပါတဲ့ဒီလိုတိစ္ဆာလေးနဲ့လေ့လာကြည့်ပါဘာဝနာဗလစိတ်နဲ့စိတ်ထားနဲ့အတိညာစွန့်ရည်တွေပေါ့လေဖြစ်လာပါလိမ့်မယ်လေ့လာနိုင်သလားခန္ဓာစိတ်နဲ့စိတ်ထားနဲ့အတိညာစွန့်ရည်တွေတိုးတက်လာပြီဆိုလို့ရှိရင်ဘောတာကောင်းကြည့်လာတော့တာပဲဘောတာတွေအတိတ်တွေဖြစ်လာတာမူဖွာလာတာပေါ့လေအတိတ်တွေဖြစ်လာပြီးတော့တောင်းလောက်ရင်ရောက်ပြီးတော့ ဖြစ်ဖြစ်တော့လားချက်ချင်းဖြစ်လာပြီးတော့ချက်ချင်းအိုးချက်ချင်းဖြစ်ဖြစ်တော့လားအကောလုံးပါပဲခေါင်းနဲ့ကြောင်းလိုက်ပြီးတော့ဖြစ်နေတာလေးတွေသိရတော့ပဲဒါတော့ကိုထင်းလို့မဟုတ်ဘူးဆိုတာကလည်းအတိအကျကပိုင်သွားတော့ဒီရပါတကယ်အာကုလောက်တဲ့ဖြစ်တာကအနေနဲ့ယူစီရပါမအမြင်တော့အပြစ်မမြင်လို့အကောင်းထင်နေတယ်လို့ အပြည့်မြင်ရတဲ့အခါကျအကောင်းမထင်တော့ဘူးအကောင်းမကောင်းထင်ပါမှအာရတက်လက်ဖို့ဆိုတော့ရှိရတာကိုအပြည့်တွေမြင်တော့အကောင်းမထင်တော့ဘူးဆိုလို့ရှိရင်အာရဘူးလည်းဖြစ်တော့ဘူးဆက်လက်ဘူးလည်းဖြစ်နေတော့ဘူးအဲ့ဒါကြီးကဖြည်းဖြည်းတက်တာလာတယ်ပါပဲခုမှပြလိုက်ပါသေးတယ်ဟွန်းတန်ကြောင်းကြီးဟာတဲ့တန်လုံးကြီးဟာတဲ့တစ်ချိန်ချိန်ကူးနေတယ်တဲ့တန်ကြောင်းကြီးဟာ ဒီလိုလောက်ခါတယ်ဒီလိုမှအဲ့ဒါပူရင်းတဲ့နေရာတွေ့ရတယ်။အဲ့တော့ပူရင်းရှိနေတာဒီဆံချောင်းကြီးကိုအရှာသွားခင်လည်းပူမှာပဲတဲ့။တရင်ကခင်လည်းပူမှာပဲတဲ့။အလဲကခင်လည်းပူမှာပဲတဲ့။ဘဲခင်လည်းအပူကြီးပဲတဲ့။ဤကွက်စလာရှိနိုင်ဘူးပေါ့။ဒီတော့အပူရင်းကျန်လာနေတဲ့ဒီဆံချောင်းကြီးကိုဘသူကညလို့ကြီးအနေနဲ့သွားပြီးတော့ခိုင်ဆိုင်ပါတော့မလဲ။ထို့သူပဲ ပောတာပေါ်မှာကိုယ်ကအခုတိစ္ဆာလေးနဲ့လေ့လာကြည့်လေ့လာကြည့်လို့ရှိရင်ဘုဒ္ဓရဲ့အစခါရောဘုဒ္ဓရဲ့အလယ်ခါရောဘုဒ္ဓရဲ့အဆုံးခါရောလူကြည်စရာအခွက်စရာပေါ့လေမမြင်တော့ပါဘူးတဲ့အကုန်လုံးဒီမှာမတိစရာတွေပေါ့လေကိုယ်လုံးဆင်းရဲတာတွေပဲတွေ့လာတော့ပါပါပဲအဲဒီခါကြလို့ရှိရင်အော်ဒီလိုပို့ပြီးတော့ ယုံရဲပြီးတော့ပျက်စီးတာကြီးပဲယူရဘာမှမရှိဘူးဆိုလို့ရှိရင်တော့မဖြစ်တာပဲကောင်းတောင်းတောင်းဆိုတာပေါ့လေအဲ့ဒီမဖြစ်တာကိုပဲဉာဏ်လို့လာတတ်ပါလေရှင်နာကရှင်နာဖြေထားပါလေဒီလည်းပဲယောဂီတွေကိုယ်တွေကကိုယ်တော်နေ့စဉ်နဲ့အပြပါလေဆွဲချပြီးပဲအဲရှိမှနှလုံးသွင်းနေအောင်အားစိတ်နေကြပါလေ တတိတွေလည်းဖြစ်တာလည်းဖြစ်ပါတယ်ဒါတော့ဘောတာရဲ့လှုပ်ရှားပုံလေးတွေပေါ့လေကျောင်းတဲ့ပုံလေးကြည့်လာတော့ဖြစ်ချက်ကလည်းဖြစ်ချက်လာတော့ကြည့်ကြည့်လည်းဖြစ်လာတာပဲဒီလိုဖြစ်ရတာဟာစိတ်တွေစိတ်ထားနဲ့အဋ္ဌဉာဏ်လေးဖူရိုးတိုးတက်လာလို့ဆိုရပါပါပဲဒါတော့ဘောတာကမကောင်းဘူးညှို့ဝှက်เสีย အဘုဒ္ဓကကောင်းတယ်ငြိမ်းချမ်းတယ်လို့ဒီလိုဆင်ခြင်လုံးတရားနဲ့သိလာတဲ့ပုဂ္ဂိုလ်ဟာအဲဒီအဘုဒ္ဓကိုညံလို့လာတော့တာပဲအဲဒီအဘုဒ္ဓဖြစ်ရဲ့အတွက်နိလကိုလည်းပဲကြိုးစားချောက်ခွေလာတော့တာပဲဒီနည်းအမှန်လေးပါဘယ်လိုပုဂ္ဂိုလ်ထံသွားရောက်ပြီးတော့အဘုဒ္ဓအတွက်ပေါ့လေ အပုဒ္ဒါခေါ်တဲ့ပရမသုခအတွက်ကိုဒီလိုနေကလေးမမိတ်တာဆောက်ဖွေးပြီးတော့ဒီလိုကိုဆောက်ဖွေးကြိုးစားတော့တယ်ဒီလိုရပြီဆိုလို့ရှိရင်စိတ်လေးစိတ်ထားနဲ့ပညာစုပွားစုဝေရာအတွက်လုံငန်းဝင်တော့တာပဲလုံငန်းစတော့တာပဲပွားများတော့တာပဲအကျိုးသက်ရောက်တဲ့အထိအပုဒ္ဒအနေထားရောက်တဲ့အထိကိုလေစိတ်ခံများစွာလည်းပဲ ဒီမှာ24နာရီ24နာရီကအဲကလောကအိပ်ပျော်ခြင်း၄နာရီလောက်ခြံထားပြီးတော့ကျန်တဲ့အချိန်တွေမှာမလီမနာပါခုနအဘုဒ္ဓကိုရှာဖွေတာဘုဒ္ဓတွေကနေပြီးတော့ရှာဖွေတာပဲထိရှားပေါ်လာတဲ့ဘုဒ္ဓကိုသူထိရှားကြိုက်ထိရှားကြိုက်ပါထိရှားကြိုက်တရားဆက်ပြီးတော့စဉ်းစားမြဲမြဲရှုမှတ်ပြီးတော့ရှာဖွေနေတာပဲ စိတ်ခံရစွာအဲဒါကြီးပွားနေတာပဲအကျိုးတယောက်တည်းလည်းကြိုးစားနေတာပါပဲအဲဒါလိုကြိုးစားပါများလို့ရှိရင်ကြိုးစားနေတဲ့ပုဂ္ဂိုလ်ကအဲ့ဒီအတွက်အဘောတအတွက်ပေါ့အဘောတအကျိုးအတွက်တတိရလည်းကျေးဇူးဆက်ကောင်းပါလေဆွေးနွေးတဲ့တတိကြီးဖြစ်လာတယ်အာယုန်တဲ့ခါဆွေးရည်ကြည့်လာကိုယ်ဝိရည်ပေါ်တိုင်းဆွေးရည်ကြည့်လာတယ်ခန္ဓာမူလနာတွေပေါ်တိုင်းဆွေးရည်ကြည့်လာတယ် ဒီကုသလကြာရင်ကိုပေါ်လိုက်ဆွဲမြတ်ကြည့်နေတာပဲသဘောအမူအရာတွေပေါ်လိုက်အဲ့ပေါ်မှာဆွဲမြတ်ကြည့်နေတာပဲခြေခြေကြက်မြန်ကြီးပေါ်ဒီပေါ်တာတွေကိုရှင်းရှင်းလင်းလင်းသိလာတာပဲ။ဒါရှင်းရှင်းလင်းလင်းမျိုးစုံသိရတာနေပြီးတော့တတိယနေကျင်းသွားတယ်။နည်းနည်းလေးလောက်ပဲသိလာတယ်။သိလေးဝိလောက်သိလာတယ်။ဒါကလေအဲစိတ်သက်မပြဟောလုံးကမျိုးစုံဖြစ်ခဲ့တဲ့ပေါ်တာတွေကလည်းရှင်းရှင်းရှင်းရှင်းပြီးတော့နောက်ဆုံး အတေလေးလောက်ပဲကျန်တော့တာပဲအဲ့ဒါမှလည်းပဲစိတ်အားတွေလည်းရှိတာဝိရိယတွေလည်းကောင်းလာတယ်အတ္တိတွေလည်းပိုကောင်းလာတယ်ဝိရိယတွေလည်းမှားလာတာပဲအဲ့ဒီဘောတာရှုနေရင်ကပဲလုပ်ငန်းလေးကဖြောင်းလာတဲ့ခါကျတော့နှစ်တိအားရလာတယ်ရှင်းတတ်လာတယ်မပြင်းတော့ဘူးဒီခါကျတော့อืมဒါသာဝတ္ထုတုတ်ဆုပ်တဲ့သဘောမျိုးလည်းမရှိတော့ဘူးသွားတွေကုန်ခိုင်းပြီးတော့ ပြမနဲ့သဘောမျိုးလည်းမရှိတော့ဘူးအားရကြီးပြီးတော့စိတ်ကိုကြည်နက်နက်ကြီးပါလိပြောလာတော့တာပဲနည်းနည်းလေးပေါ့လေမှုံဖွားဖွားလေးနေချင်းချင်းလေးဖတ်ရတဲ့အပိုင်းကြီးတခါလေးရောက်သွားတော့တာပါပဲအဲ့ဒါဟာအခုဘဝဖြစ်ခြင်းဘုဒ္ဓကြီးကိုအဲဘုဒ္ဓကိုပေါ့လေဘုလိုတိဆန်နေလေ့လာလို့မိမိစိတ်လေးစိတ်ထားတဲ့အသိဉာဏ်လေးထူးခြားခြားကြီးပြောင်းလဲလာတဲ့သဘောပါပဲ။ ဒီလိုနည်းနဲ့ပဲစိတ်သွားအားအသိဉာဏ်သွားအားတွေပါလေဘာဝနာပလခေါ်တာပေါ့သတ္တသွားလို့ထူးခြားခြားကောင်းလာတယ်ဝိရသွားတတိသွားသမာဓိသွားပညာသွားတွေပါလေထူးထူးခြားခြားဒီခါလေးတိုးတက်ဆောင်ရွက်လာတာဘာဝနာပလဆိုတာဒီခါကြမှာပဲဆောင်းလို့ကြည့်ရတာပဲအဲ့ဒါလို့ဘာဝနာပလတွေဟောလေရှင်းဆုံးပြီးတော့ရင်းကျက်သွားတဲ့အခါ အဲဒီရှိမှတ်တဲ့စိတ်ကလေးရပါမယ်သမာဓိသမာဓိအဲဒီလိုမျိုးပဲပေါ်တဲ့အာရုံလေးသမာဓိသမာဓိအဲဒီလိုစဉ်းစားပြီးရှိမှတ်သွားတဲ့ယောဂီပုဂ္ဂိုလ်ရဲ့ယောဂီပုဂ္ဂိုလ်မှာအခုကိုယ်ရဲ့ကဖြစ်ပေါ်တယ်ကဘောတာပါတယ်ဖြစ်ခြင်းအဲဒီဖြစ်ခြင်းကိုကျော်သွားတယ်ဘောတာသမတိတ်တွေဆိုတာအဲဒီကောင်းကောင်းကျော်သွားတယ်ဖြတ်ကျော်လိုက်တာဖြတ်ကျော်လိုက်ပြီးတော့ဘယ်ရောက်လာလဲဆိုတော့အဘောတာအောက်ကမှကြည့် ဖြစ်ခြင်းကြီးပြတ်သွားရသွားတဲ့သူတယောက်သွားတယ်မဟာရာကြတဲ့ဒီလိုလူမျိုးတို့ကခေါ်လိုက်တာကိုနီးလိုက်ကြကျင့်သုံးတဲ့ပုဂ္ဂိုလ်နီးလိုက်ကြကျင့်သုံးလို့ရှိရင်ပေါ်တာလည်းအပေါ်တာဆက်ရောက်သွားတာကိုပဲနိဗ္ဗာန်ကိုမျက်မှောက်ကြည့်ကြည့်လို့ဆိုရပါတယ်အဲ့လိုရှင်းလိုက်ပါတယ် နိဗ္ဗာန်ဘယ်လိုမျက်မှောက်ပြုရလဲလို့မေးတာကိုသိနေတာလည်းမြင်ရဒီလိုက်ပဲအဲ့လိုပဲရှင်းလိုက်ပါတယ်ကိုယ်တည်းကဤစည်းကြောင်းကြီးလိုပေါ့လေမရနိုင်ဘူးလို့ထင်ရလောက်အောင်ပေါ့လေတတွင်တွင်ပေါ့လေရှိရှိနေတဲ့ရှိရှိလို့ရှိနေတဲ့ဖြစ်စီမျိုးပေါ့လေအခုလိုသမပฏิပန်တော့ဆိုတာကဤလိုက်ရသူဖြစ်ခဲ့ဖြစ်ခဲ့မှလည်းလည်းပြီးတော့ ခြေလာတဲ့တရားဆိုင်ရဲ့စွတ်တော်ရဲ့ရှုနေတာသမပฏิပါဏခေါ်ပါတယ်။နီလန်းကျတင်တော့နေတာပါ။လမ်းရောက်မှာ၆ရောက်သွားနေတာပေါ့။ကိုယ်ကအဘုဒ္ဓအတွက်အဘုဒ္ဓကုတည်ပြီးတော့ဖြစ်ဖို့ရပါလေ။အဲဒီအဘုဒ္ဓအကျိုးရောက်ရအတွက်အဲဒီလမ်းရောက်၆ရောက်သွားနေတာပါ။ပေါ်တိုင်းအာရုံမလွတ်တမ်းပထမဆုံးအစတော့အလေးကျင့်လုပ်ပြီးတော့မှတ်နေတာပါ။ နောက်မလွတ်တတ်ခနိုင်လာပြီဆိုလို့ရှိရင်အဲ့ဒီလမ်းကြောင်းဒီလမ်းကြောင်းဖြောင်းရောက်သွားပြီပေါ့စိတ်နေစိတ်ထားရတဲ့သူချာချာပြောင်းလဲလာပြီအသိဉာဏ်တွေကလည်းအခြေခံစားပြီးတော့အစဉ်စဉ်စဉ်စဉ်ဖြစ်လာပြီရင့်ကျက်လာပြီအဲ့လိုဖြစ်နိုင်တော့အောင်ပေါ့လေဒီလမ်းကြောင်းရှင်းသုံးတဲ့ပုဂ္ဂိုလ်ကိုသမ္မာပฏิပါဏလို့ခေါ်ပါတယ်ဒီလမ်းကြောင်းရှင်းသုံးသူတဲ့ဒီလမ်းကြောင်းရှင်းသုံးလို့ရှိရင်ပိုးတာဒီဘောပါ အဖြစ်တွေမြင်လာတာပဲဘာမှတာယာဝယ်အနေနဲ့ဟောလို့ယူရယူမရနိုင်တော့ဖြစ်လာတာပဲခုနတနေ့လုံးပူဖြစ်နေတဲ့ဇာယောကြီးဟာအပြားကံကြီးနဲ့ပူတာပဲအရင်ကံကြီးနဲ့ပူတာအလယ်ကံကြီးနဲ့ပူတာပဲအကုန်လုံးပူတာပဲပူနေတယ်ဘယ်လိုကံကြီးတော့လဲပူလဲဆိုဆင်းရတာပဲဖြစ်နေတဲ့ပုံမှာဆင်းရတယ်လို့မြင်လာပြီဆိုလို့ရှိရင်မဖြစ်တဲ့ပုံမှာဖြစ်တယ်ရသွားတဲ့ပုံမှာ အကောင်းလို့ရှင်းလာပြီပေါ့အဲ့ဒါကိုမြန်လို့လာပြီပေါ့ပို့ပြီးလည်းပဲစိတ်ပိုင်းဆိုင်ရာတွေအားရှိတာအဉာဏ်တွေကလည်းရင်းကျက်လာတယ်သွားမှဆိုတွတ်ဆုပ်တဲ့သဘောအရှိမရှိသွားပြီးကုန်ခါပြီးတော့ပြန်မနှွမ်းနေတဲ့သဘောလည်းမရှိစိတ်ကိုအားကြည့်လာတာစနေရအသာလေးပဲစနေစနေ၃နိုင်တော့ဆယ်ကြီးတောင်းလေးလို့ထင်ရတာပဲဒီမှာစိတ်ချင်းစိတ်တွေလည်းတစ်ဖြည်းဖြည်း ယော့သွားပြီးတော့သွားတော့တာပဲဆိုတာစိတ်ချလေးအလိုလိုပဲယော့သွားတော့တာပဲဆိုတာလုံလောက်မရဘူးပဲလို့ကြီးကြီးလေးလေးဖြစ်နေတော့ပါပဲအဲ့လိုနိဗ္ဗာန်ကြောင့်ရှင်းတော့လို့တော်တော်လေးအခြေအနေကောင်းသွားပြီဆိုလို့ရှိရင်ရှုစရာအာရုံရှုသိတဲ့စိတ်ကိုယူဖြစ်လိုက်လို့ပေါ့လေကုံသွားတဲ့ဘဝတလည်းပြီးတော့အကောတပေါ့လေအဲ့ဒီတည်းကလည်းဆက်ရောက်သွားတာပဲအင်း အဲ့ဒီတည်းဆွေးသွားတဲ့ပုဂ္ဂိုလ်ကိုနိဗ္ဗာန်သိတိကရောတိသတိကရောတိနိဗ္ဗာန်ကိုရောက်အောင်ကြည့်သူလို့ဆိုရသည်တဲ့အဲ့ဒီလိုရှင်လာကဒီလာကရှင်းပြပါတယ်အဲ့ဒီအဘုဒ္ဓလည်းဆက်ရောက်သွားတာမေကဖလခေါ်တာပေါ့လူဖို့တဲ့အဘုစိတ်ပေါ်ရောက်သွားတာအဲ့ဒါအမှန်တရားရှင်းတဲ့စိတ်ပါပဲအင်း စိတ်တရှိတဲ့စိတ်ကလေးရဲ့ဟာအဘုဒ္ဓခေါ်တဲ့ဉာဏ်ချမ်းတဲ့စိတ်ပါကိုအယုဖြစ်နေပါတယ်။အဲဒီလိုလုံးဝတန့်ရှင်းတဲ့စိတ်ကလေးဖြစ်သွားကိုရရှေ့ပိုင်းကပါလေ။ဒီတိုင်းမှာရှိသတိပြုဆောင်မှုသင်ထားဆိုတဲ့အတိုင်းခုနပောဒရေပေါ့လေ။ဒီကြောင့်ဖြစ်နေတဲ့ပောဒရေသူဖြစ်တဲ့ဖြစ်တဲ့ပါ။ကုလသတိစာနည်းနဲ့ရှိမှလို့ရှေ့ပိုင်းဒီလက်တော်ကြီးပညာလောကီလက်ကျင်တွေပေါ့လေ။ အချိုးရကြဖြစ်နေပြီဆိုလို့ရှိရင်ဒီလမကင်းအကျဉ်းစားဒီကြည့်ရင်ဆဲနေပါလေဥရတတိသမာဓိခေါ်တဲ့သမာဓိနဲ့ကျင်တဲ့ပြိယုထလာကြည့်နေပါလေဆဲနေပါလေသူတို့ငြိမ့်နေပါလေဒါတော့အောင်လမသိနဲ့ဆဲသမာသင်္ကပ္ပသမာဓိရှိပါလေယုံနာပိုက်ခြားခြင်းကအစပါအစစ်စစ်အစစ်စစ်အသိဉာဏ်ကြီးဖြစ်သွားတဲ့အခါ ချိန်တိုင်းချိန်တိုင်းကိလေသာမျိုးတွေပြတ်ကိလေသာငုတ်တွေပြတ်လာတယ်အကျမ်းအလအနုကိုယ်နဲ့စိတ်နဲ့စော်ကားတဲ့ဝိတိကဝကိလေသာစိတ်ထဲမှာဖြစ်နေတဲ့မငြိမ့်နိုင်တဲ့ပြုခဏကိလေသာမျိုးကိလေသာအငုတ်ကိလေသာတွေပေါ့လေအရိယာမေရဲ့ရှေ့ပိုင်းဥပ္ပောက်ကမဲ့တယ်ပေါ့လေငြိမ့်ဖြစ်နေရပါတယ်ဒီအောင်လုပ်နေဆိုတာအားလျောက်ပြုလုပ်တဲ့သဘောပါပဲအဲ့တော့ဥပဒနာအစစ်စစ်နဲ့ ကိလေသာတွေငြိမ့်သွားမှနောက်ဆုံးသတ်ရှင်းတဲ့စိတ်ကလေးဖြစ်လာနိုင်ပါတယ်။အဲဒီသတ်ရှင်းတဲ့စိတ်ကလေးတွေကခုနအဘုဒ္ဓခေါ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုကြည့်နိုင်တယ်ဆိုတာပါလေ။ပထမဆုံးမျက်မှောက်ကိုကြည့်နိုင်လို့ရှိရင်ပေတိပေရကျေတရားတွေဘာတွေကျေတော့ကျေမိတယ်လဲဆိုတာတော့နောက်မြင်ကြပါပဲဖြစ်စီရတော့ဟောဒီရတော့တဏှာကြီးဖြစ်တော့ဓမ္မဝိညာဉ်ကြောင့်ဆို